ခန်းကြီး73အငယ်1မှ9ဘာဗုလုန်မြို့ကိုရီဆောင်၍အာမုတ်ဤသားဟေရှာယခံရသောဗျာဒိတ်တော်အချက်ဟုမူကားရှင်းလင်းသော တောင်ပေါ်မှအလံကိုထူကြကျေသောအတန်နှင့်အော်ဟစ်ကြလက်ကိုလှုပ်ကြ သူတို့သည်မင်းတို့နေရာတကားများကိုဝင်ကြစေငါတန်ရှင်းစေသော သူတို့ကိုငါမှားထားပြီးငါပေးသောဘုံအာနုဘော်ကြောင့်ဝမ်းမြောက်သောသူ ငါ၏သူရဲတို့ကိုငတ်အမျက်ပြေစေခြင်းဟံငါခေါ်ပြီးကြီးစွာသော အလုံးရင်အတန်ကဲ့သို့တောင်တို့အပေါ်မှာလူများ၏အတန်ပလံစုဝေးသော တိုင်းသူပြည်သားတို့၏အုပ်အုပ်ကြက်ကြက်သောအတန်ပလံရှိသည်နှင့် ကောင်းကင်ဘုရားအရှင်သာရဘုရားသည်စစ်တိုက်ခြင်းဟံအလုံးရင်ကိုစီရင်ခင်းကျင်းတော်မူ၏သာရဘုရားနှင့်အတူတကွအမျက်တော်လက်နက်တော်တို့သည်တပြည်လုံးကိုဖျက်ဆီးခြင်းဟံဝေးသောပြည် ကောင်းကင်ဆုံးမှလာကြ၏အငယ်၆မှ၁၂ထာဝရဘုရား၏နေ့ရက်သည်ဤသောကြောင့်ငိုကြွေးမိတမ်းကြလော့အနန္တတကူရှင်စီရင်တော်မူသောဘေးအန္တရာယ်ကဲ့သို့ လာလိမ့်မည်ထိုကြောင့်ရှိသမျှသောလက်တို့သည် ကြကြလိမ့်မည်လူအပေါင်းတို့သည်စိတ်ပြည့်၍ကြောက်လန့်ခြင်းသို့ရောက်ကြလိမ့်မည်နာခြင်းဝေဒနာမျိုးမျိုးကို ခံရကြလိမ့်မည် ပန်းဖွာသောမိမကဲ့သို့ဝေဒနာကိုခံရလျက်တယောက်ကိုတယောက်ကြည့်ရှု၍မှိုင်တွေသဖြင့်သူတို့မျက်နှာသည်မိလျံဆင်းရှိလိမ့်မည်ထိုပြည်ကိုဖျက်ဆီး၍အပြစ်ကြီးသောပြည်သူပြည်သားတို့ကိုတုတ်တင်ပယ်ရှင်းခြင်းငှာဒါဝရဖျား၏ကြမ်းကြုတ်သောနေ့ရက်သည်ပြင်းထန်သောဒေါသအမျက်ထွက်လျက်လာလိမ့်မည်မိုးကောင်းကင်ကျယ်နက်ခတ်တို့သည် အလင်းကိုမပေး နေသည်လဲထွက်သောအခါမိုက်လျက်လမ်းသည်လဲမထွန်းမလင်းပဲလျက်ရှိလိမ့်မည်ထိုလောကီနိုင်ငံ၏အပြစ်ကို၎င်းမတရားသောသူတို့၏ဒုစရိုက်များကို၎င်းငါစစ်ကြောမည်မာနကြီးသောသူတို့၏ထောင်လွှားခြင်းကိုငါနှိပ်စက်၍ကြမ်းကြုတ်သောသူတို့၏စော်ကားခြင်းကိုငါနှိမ်ချမည်လူသည်ရွှေစင်ထက်အဖိုးထိုက်မည်အကြောင်းဆင်းရဲသားသည်အိုဖိရရွှေကြောက်ထက်အဖိုးထိုက်မည်အကြောင်းငါပြုမည် အငယ်73မှ22တို့ဖြစ်၍ကောင်းကင်ဘုရားအရှင်သာရဖျား၏ဒေါသအမျက်တော်ပြင်းစွာထွက်သောနေ့ရ၌မိုးကောင်းကင်ကိုငါလှုပ်ရှားမည်မြေကြီးလည်းမိမိနေရာမှရွေ့ရလိမ့်မည်ပြည်သားတို့သည်ကြောက်၍ပြေးသောတရေမှထိမ့်သိမ့်သူ မရှိသောတိုးများကဲ့သို့ဖြစ်၍အတီးတီမိမိအမျိုးသားချင်းတို့ကိုမျက်နှာပြု၍ အတီးသည်မိမိပြည်သို့ပြေးကြလိမ့်မည်တွေးမိသမျှသောသူတို့ကိုလှန်နှင့်ထိုးရ၏စုဝေးလျက်ရှိသောသူအပေါင်းတို့လည်းဒဏ်ဖြင့်ဆုံးကြလိမ့်မည်သူတို့သားသမီးများကိုသူတို့မျက်မှောက်၌မြေပေါ်မှဆောင်းဖို့လိမ့်မည်သူတို့အိမ်များကိုလူရဲ၍သူတို့မယားများကိုအဓမ္မပြုကြလိမ့်မည်ကြည့်ရှုလောငွေကိုပမာဏမပြုရွှေကိုအလိုမရှိသောမေဒီလူများကိုသူတို့တစ်ဖက်၌ငါနှိုးဆော်မည် သူတို့သည်လူပျိုတို့ကိုလေးနှင့်ရိုက်ခတ်ကြလိမ့်မည်။အခလေးတို့ကိုမသနားကြ။သူတို့မျက်စိသည်သူငယ်တို့ကိုမနှမြောရ။တိုင်းနိုင်ငံတို့၏အထွဋ်၊ခါလဒဲအမျိုးသားတို့၏ဘုန်းအသရေဖြစ်သောဗာဗုလုန်မြို့သည်ဘုရားသခင်ဖျက်ဆီးတော်မူသောသောဒုံမြို့နှင့်ဂေါမောရမြို့ကဲ့သို့ဖြစ်လိမ့်မည်။ထိုမြို့၌ကာလအစဉ်၊လူမျိုးအဆက်ဆက်အဘယ်သူမျှမနေရ။ထိုမြို့၌အာရပ်လူသည်တဲကိုမျှမဆောက်ရ တိုးလိန်တို့သည်တိုးချံကိုမျှမလုပ်ရကြတောသားရဲတို့သည်ထိုမျိုး၌အိတ်ကြလိမ့်မည်အိမ်တို့သည်မိတတ်သောတရိษံများနှင့်အပြည့်ရှိကြလိမ့်မည်ကလအုပ်ငှက်တို့လည်းနေရာကျ၍မြောက်တို့လည်းကခုန်ကြလိမ့်မည်တောခွေးတို့သည်လည်းဘုံဗိမာန်များ၌၎င်းမြေခွေးတို့သည်လည်းကျက်တရေတိုက်များ၌၎င်းဥကြမြည်ကြလိမ့်မည် ထိုသို့သောကာလနီးလာပြီထိုမြို့၏အသက်တာမရှည်ရ